သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြသူလာဝိကျော်တရဲ2022ခုနှစ်ဇန်နဝါရီလ18ရက်တနင်္လာနေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်တကုလာထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရများ တကုလာထေရီမသူကိုယ်တိုင်ပြောပြခဲ့တဲ့သူ့ဘဝဆက်ကြောင်းတွေကိုနိုင်မှတ်သားကြဖို့ဒီတကုလာ ထေရီမဟာလည်းပဲတွင်ခဲ့တဲ့ကပ္ပတသိန်းကသူ့ရဲ့ပါရမီဘဝကိုစတင်ခဲ့တာဖြစ်တယ်ဒါပေမဲ့လို့ တခြားပုံကိုယ်တွေနဲ့ထူးခြားတာလေးတွေရှိတယ်ပေါ့သူကပရိဗုဒ္ဓရမြတ်စွာဘုရားနဲ့နှမတော်ခဲ့တာသူကနှမတော်ရဲဆိုတာအဖေတူအမေခွဲမြတ်စွာဘုရားနဲ့တမေတဲ့တော့မရှိဘူး ဖေတော့တူကြတယ်ဖះနဲ့အမေတူဖို့ဆိုတာမဖြစ်နိုင်ဘာလို့လို့ဆိုရင်ဖះမေတော်တွေဟာဖះလောက်မွေးဖွားပြီးနောက်တပတ်ကြာလို့ရှိရင်ကွယ်လွန်အိဆရောက်သွားကြတာဟာဓမ္မတာတိယမလို့ပြောတယ်ဓမ္မတိယမဆိုတာအဲ့ဒါကိုပြောတယ်သူတို့တက်တန်းက ဖះလောင်းတွေကဒီတဏ္ဍကိုရွေးချက်ပြီးတော့မှဣဂိဝံနဲ့လာကြတာဖြစ်လို့မွေးဖွားပြီးလို့ရှိရင်တပတ်မှာဖះမဲ့တော့ဖြစ်ရင်တပတ်မှာဆုံးသွားတာတွေကြီးပဲအကုန်လုံးဘာလို့လဲဆိုတော့ဖះရဲ့ဖះလောင်းတော့တဏှိခသွားတဲ့နေရာဟာစေရီတိုက်ခန်းလို့ဖြစ်သွားတော့ နောက်ထပ်တခြားသတ္တဝါဖြစ်နိုင်ကြလဲအကြောင်းရှိတော့တော့ဘုရားလောင်းနေမေတော်ရရဲ့တန်ရှင်းစင်ကြယ်မှုဖြူစင်မြင့်မြတ်မှုဟာတမန်ပုဂ္ဂိုလ်တွေနဲ့မတူတဲ့ထူးခြားချက်လို့ဒီလိုပြောမှာပေါ့နော်ဒါကြောင့်တကုလထေရီမရဲ့ပါရမီဘဝကသူစတင်လာခဲ့ပုံ ပြောတဲ့အခါမှာပရိမုဒ္ဒရာမြတ်စွာဘုရားရဲ့ခုံကြီးတွေကိုလည်းထိသိမ်းပြောကြားထားတာစိတ်ဝင်စားဖို့ကောင်းတယ်ဘုရားရဲ့ဂုဏ်ကြီးတွေကိုရွတ်ဆိုပြီးတော့ပူဇော်မယ်ရှိခိုးမယ်ဆိုရင်ဘုရားနုတ္တိဘာဝနာဖြစ်တာပေါ့ပฏิမုဒ္ဒရောနာမစီနောသဗ္ဗဓမ္မနာပါရကု ဣတောတတသဟကံမိသဟတံမိကပ္ပေဥပ္ပစီနာကောဒီကတာလေးကတော့အလုံးဟာတူတူကြီးပဲတပုံစံနဲ့ပဲဒီပတ္တကဘာမှာလွန်ခဲ့တဲ့ကဘာတသိန်းကာလမှာတဲ့တရားဓမ္မအလုံးတို့ရဲ့ပါရဂုံမြောက်သိရှိတော်မူတဲ့ပထမုဒ္ဒရာဆိုတဲ့မြတ်စွာဘုရားလောကမှာပွင့်တော်မူတယ် သဗ္ဗဓမ္မနပါရကုဆိုအလုံးစုံသောတရားဆိုတာရသော်ဗျာရဲ့အဓိကဟောကြားတဲ့တရားကသစ္စာ၄ပါးတို့ပရိစ္ဆသမုပ္ပါဒ်တို့ဒါအဓိကတရားတွေပဲပေါ့နော်သစ္စာနဲ့ပရိစ္ဆသမုပ္ပါဒ်သစ္စာ၄ပါးဆိုတာအကြောင်းနဲ့အကျိုးအချင်းဆုံးရှင်းပြတာသစ္စာ၄ပါး ထိုသစ္စာလေးပါးကိုဒုက္ခနဲ့သမုဒိယနှစ်ခုကိုချဲလိုက်တဲ့အခါအနုလောမပရိစ္ဆသောဥပ္ပါဖြစ်လာတယ်အဲ့ဒါဒုက္ခနဲ့သမုဒိယကိုချဲတာပဲအဝိဇ္ဇာတွေဘောအဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာက သမုဒိယသစ္စာ သင်္ခါရကဒုက္ခသစ္စာအဲ့လိုအကြောင်းတွေကသမုဒိယအကျိုးက ဒုက္ခလို့သူတို့ဆိုးနိုင်တယ်ပေါ့တော့ဒုက္ခနဲ့သူဝိရိယကိုချဲ့လိုက်တာတခါនិရောဓသစ္စာကိုချဲ့လိုက်တဲ့အခါကျတော့အဝိဇ္ဇာအတွေ့ဝါအတိတဝိရာကនិရောဓသင်္ခါရនិရောဓအဲ့မှာအတိတဝိရာကဆိုတဲ့စကားလုံးလေးကမေဃသစ္စာကိုရည်ညွှန်းတယ်လို့ဆိုအောင်ပါမေဃသစ္စာဖြင့် ရတ္တဘက်ဖြင့်အဝိဇ္ဇာဆိုတဲ့ကိရိတာအကျွဲ့မဲ့ချုပ်ငိမ့်သွားလို့ရှိရင် သင်္ခါရချုပ်ငိမ့်သွားတယ်ဆိုတာဒါနိဗ္ဗာန်နဲ့နိရောဓသစ္စာနဲ့ဘက်ကသစ္စာကိုချဲ့တာပฏิလောမပရိစ္ဆသောဘက်ကအဲ့တော့အနုလောမပရိစ္ဆသောနဲ့ပတ်နေပဝဋ္ဌိသစ္စာဒုက္ခသမုဒိယကိုပဝဋ္ဌိသစ္စာလို့လည်းခေါ်တယ်။တန်တရားထဲမှာဖြစ်နေတဲ့သစ္စာအကြောင်းတရား အကြောင်းနဲ့အကျိုးတန်တရားကနေနောက်ပြန်ဆုတ်သွားတယ်တန်တရားကနေထွက်တဲ့သစ္စာကြတော့နိဝတ္တိသစ္စာလို့ခေါ်တယ်ပဝတ္တိနဲ့နိဝတ္တိပဝတ္တိဆိုတာဖြစ်တာနိဝတ္တိဆိုတာမဖြစ်တော့တာအဲ့တော့ပရိစ္ဆေသုဘကအနုလောမပฏิလောမနှစ်ခုရှင်းတယ်မယ်အနုလောမကဩဒိသစ္စာနှမျိုးကိုချဲ့တယ် ပရိစ္ဆေသမုပ္ပါပฏิလောမကနိဝတိသစ္စာနှမျိုးချဲ့တယ်လို့သူတို့မှတ်ယူလိုက်လို့ရှင်ရသော်ဗျာရဲ့အဓိကတရားဟာ သစ္စာလေးပါးနဲ့ပရိစ္ဆေသမုပ္ပါကအဓိကတရားပဲအဲ့တော့တတန်းရှိတဲ့ဘုရားတွေကအဲ့ဒါကိုအဓိကထားဟောမယ်ကောရဘမြတ်စွာဘုရားလောက်အခြားအကြောင်းအရာတွေဆိုညမဆုံးမယ်ပေါ့နော် မဂ္ဂနိဗ္ဗာန်ရနိုင်တဲ့အဓိကအကြောင်းတရားတွေကတော့သစ္စာလေးပါပဲမဂ္ဂသစ္စာနဲ့ဒုက္ခသစ္စာကိုရှုပြီးသမုဒိယသစ္စာကိုပယ်တယ်និရောဓကိုမျက်မှောက်ပြုတယ်ဒါအချင်းဆုံးပြမယ်ဆိုရင်သစ္စာလေးပါဆိုဝိပဿနာလုံနီးကားကိုပြောတာပဲဝိပဿနာလုံနီးကားပဲမဂ္ဂသစ္စာကဝိပဿနာ ဒုက္ခသစ္စာဝိပဿနာရဲ့အာယုံဖယ်ရှားခြင်းနဲ့ရယူခြင်းကသမုဒိယကိုဖယ်ရှားပြီးនិရောဓကိုရယူတယ်ဒါပဲဒါအချင်းညုတ်ကဘုဒ္ဓဇင်းကိုအချင်းညုတ်ပြောပါဆိုဒီလိုပဲပြောအဲ့ဒါကိုနည်းနည်းချဲလိုက်တဲ့အခါပြိဿသုံးပတ်နဲ့ချဲပြတာအဲ့တော့ဒီတရားဒေသနာတော့နှစ်ခုကဒါကြောင့်မလို့သဗ္ဗဓမ္မနာပါရကူ တရားခတ်သိမ်းကိုပါရမီမြောက်သိတော်မူတဲ့မြတ်စွာဘုရားပွင့်တော်မူခဲ့တယ်တဲ့ဖရာတိုင်းဖရာတိုင်းဟာပါရီလုံးလဲဆိုရင်ဟိတယသဗ္ဗတတ္တနာဒုက္ခယဝရတံဝရောဟောပြောတဲ့နေရာမှာအထူးချွန်ဆုံးဖြစ်တဲ့ပရိဝုဒ္ဒရမြတ်စွာဘုရားဟာဘုရားတွေကတော့တူတူပဲပေါ့နော်ထူးချွန်ပြောင်းပြောတော်မူတဲ့ပရိဝုဒ္ဒရမြတ်စွာဘုရားဟာ ဟိတယသဗ္ဗတတ္တနာတတဝအလုံးတို့ရဲ့အကျိုးစီးပွားလို့ကျင့်တော်မူတယ်တဲ့အဖရာရဲ့ဂုဏ်ကျေးဇူးကိုသူထုတ်ဖော်ပြောတယ်အထာယပုရိသစင်ညောပရိပန္နောတတေဝကေနနေ့ငွာသောလောကကြီးတစ်ခုလုံးမှာတဲ့ယောက်ျားအာဇာနည်ဖြစ်တဲ့မြတ်စွာဘုရားဟာတရဝအလုံးတို့ရဲ့အကျိုးအတွက် ဆောင်ရွက်တော်မူခဲ့တယ်ချမ်းသာဖို့နဲ့အကျိုးစီးပွားဖြစ်ဖို့ဒုက္ခနဲ့အတ္ထတော့ချမ်းသာဒုက္ခနဲ့ကောင်းကျိုးချမ်းသာကောင်းကျိုးရဖို့ကောင်းကျိုးနဲ့ချမ်းသာဒီနှစ်ခုအတွက်ဖရာတွေဟာလှုပ်ဆောင်ခဲ့ကြတာဖြစ်တယ်ပေါ့အဲ့ဒါကိုဖော်ညွှန်းပြီးတော့ပြောတာ ရသက်ကပတ်တော်တိရိမာကိတ္တိဝဏကတော်စီနောမြတ်စွာဘုရားဟာကျက်တည်းရှိတဲ့ပုဂ္ဂိုလ်ဖြစ်ပြီးရသက်ကပတ်တာအချမ်းရံများတဲ့ချိန်မှာတော့အထွတ်ထိပ်ကိုရောက်တယ်ကမ္ဘာလောကကြီးမှာဖះလောက်အချမ်းရံပြိဿများတာမရှိဘူးတဲ့အများဆုံးကိတ္တိဝဏကတော်စီနော ကုံကျေးဇူးကိုလည်းချီးမွမ်းချီးမွမ်းကြတာလူတွေတည်းမကဘူးတတ္တိပြမတွေကကစားပြီးတော့ခုံကျေးဇူးကိုချီးမွမ်းထောမနာကြတယ်တဲ့ပူစီတော်သဗ္ဗလောကတတလောကလုံးကပူဇော်ကြတယ်ထိတသဗ္ဗသူဝိတိတော်ဖေရမျက်နာပဲဖြစ်ဖြစ်မြတ်စွာဘုရားဂုံတရေဟာ ပြန့်သင်းနေတယ်လို့ဆိုလို့ဘယ်လိုမௌဒရာမြတ်စွာဘုရားကိုမသိတဲ့လူ လူထဲမှာလည်းမရှိဘူးနတ်ထဲမှာလည်းမရှိဘူးမြမထဲမှာလည်းမရှိဘူးသဗ္ဗဋိတသူရမျက်နာအလုံးမှာထင်ရှားကြော်စောတယ်လို့ဥဒိဏဝိစိကိသောသောဝိတိဝတ္တကထံကထောတမန်ပုဂ္ဂိုလ်တွေတို့ပုဂ္ဂိုလ်တွေဆိုတာတန်တရားတန်လန်းတဲ့ဟိုဟာဆိုလည်းမဆုံးဖြတ်နိုင်ဘူးဒီဟာဆိုလည်းမဆုံးဖြတ်နိုင်ဘူး သေးသေးချာချာမသိတာတွေများတယ်။အော်မြတ်စွာဘုရားကျတော့ဥဒိဏဝိသိကိသောတဲ့။တန်တရားနဲ့တွေ့တော့မှုတွေအလုံးကိုကျော်လွှားနိုင်တယ်။ဝိတိဝတ္တကထံကထောဘယ်လိုလဲဘယ်လိုလဲဆိုရယ်မေကွန်းထုတ်เสียရတယ်။မေကွန်းထုတ်ပြီးတော့မရှင်းနိုင်တဲ့အဖြေရှာမတွေ့တဲ့အနေအထားတွေကိုကျော်လွှားနိုင်တယ်။ တံဗုဏမနသင်္ကပ္ပောပတ္တောတံဘောရိမုတ္တမသဗ္ဗညုတဉာဏ်မြတ်သောသဗ္ဗညုတဉာဏ်ကြီးကိုရောက်ပြီးတဲ့အခါမှာတရားတွေကိုကတည်မယ်ဆိုတဲ့မွန်မြတ်တဲ့အတွေးတွေဟာလုံးဝပြည့်စုံတယ်လုံးဝကတည်နိုင်တယ်လို့သူဆိုလိုတယ်အဲ့ဒီကတည်မှုအတွက်ဘာလုပ်လဲဆို အနုပန္နတမက္ခတဥပ္ပါဒိတာနရုတ်တမောလူတို့ရဲ့မြတ်တော်မူတဲ့ရသော်ဘုရားဟာအပေါ်သေးတဲ့လမ်းကြောင်းကိုထုတ်ဖော်ပေးတယ်။နိဗ္ဗာန်သွားတဲ့လမ်းကြောင်းကြီးကရှိတော့ရှိတယ်ပျောက်ကွယ်နေတယ်။အဲ့ဒီပျောက်ကွယ်နေတဲ့လမ်းကြောင်းကြီးကိုပြန်ပြီးတော့ဖော်ထုတ်တယ်လို့ဆိုလို့ တရားဆိုတာကတော့ရှိနေတာပဲတရားကွယ်သွားတယ်ဆိုတာဟိုလိုပျောက်သွားတာမဟုတ်ပဲနဲ့လူတွေအသိဉာဏ်နဲ့မရောက်တော့တာဆိုလို့လူတွေရဲ့မေးလျော့မှုတရားတွေရဲ့မေးလျော့မှုရောက်မှပျောက်သွားဟိုယရဏပစ္စည်းပျောက်တယ်လို့ပျောက်သွားတာမျိုးမဟုတ်ဘူးသူကရှိတာတော့ရှိနေတယ်ရှားမတွေ့ဘူးပေါ့နော်အဲ့ဒီရှားမတွေ့တဲ့လမ်းကြောင်းကို ဖော်ထုတ်တယ်ဒါကြောင့်မို့မြတ်စွာဘုရားတရားတွေ့တယ်ဆိုတာ discover ဆိုတဲ့အသုံးနဲ့သုံးတာဖြစ်တယ် discover ဆိုတာ creator မဟုတ်ဘူး creator ဆိုတာမရှိသေးတာရှိအောင်လုပ်မှ creator ဖြစ်မှာဖန်တင်ဖန်ဆင်းတာမဟုတ်ဘူးဖန်တီးတာမဟုတ်ဘူးဖော်ထုတ်တာဖော်ထုတ်ခြင်းနဲ့ဖန်တီးခြင်းမတူဘူးပေါ့အဲ့တော့ဒီဖရာကတော့အနုပ္ပနတ္တ မကတဥပ္ပါထိတာတရုတ်တမောရှေးပြားတွေလက်ထက်က ထွန်းကားပြီးတော့ကွယ်ပြောက်သွားတဲ့တကယ်မဂ္ဂရှိပါဆိုတဲ့နိဗ္ဗာန်ကြောင့်နိဗ္ဗာန်လမ်းကြောင်းကြီးကိုပြန်ပြီးတော့ဖော်ထုတ်ပေးတယ်အနက္ခတင်စအခါတိတယ်ဘယ်သူမှမပြောနိုင်သေးတာတွေကိုပြောတယ်ဘယ်သူမှမဟောနိုင်သေးတဲ့တရားတွေကိုဟောတယ် အတ္တအသင်္စာတံစသင်္စနီမဖြစ်သေးတာတွေဖြစ်အောင်လုပ်တယ်အဲ့တော့ဘယ်သူမှမဟောနိုင်သေးတဲ့တရားတွေဟိုသစ္စာလေးပါးတို့ရိစ္ဆသုပ္ပတ်တို့ဆိုတာဘယ်သူမှမဟောနိုင်သေးတဲ့တရားတွေကိုစတင်ဟောတာ ဟောလိုက်တယ်အဲ့ဒီတရားကိုဟောလိုက်တဲ့အခါကျတော့အသိဉာဏ်တွေဖြစ်လာတယ်အဲ့ဒီ ဘယ်တော့မှမဖြစ်ဘူးခဲ့တဲ့အသိဉာဏ်ဟာဒီတရားနာလဲရတဲ့အခါဖြစ်လာတယ်ဒါကိုဆိုလိုတာအသင်္စတင်္စသင်္စနီဖြစ်လာစေတယ်မေကေညုမေကဝိတုမေကေခာယိနရသဖောနိဗ္ဗာန်တဘုလမ်းကြောင်းကြီးဟာဖျောက်ပွင့်တဲ့အခါမှာထုတ်ပေါ်ပြောဆိုလို့သိကြတာအနုဝစုပြောက်ွယ်နေတယ်မြတ်စွာဘုရားမေခင်ညူ လမ်းကိုသိတယ်မေဃဝိတုလမ်းနဲ့ပတ်သက်ပြီးကျွမ်းကျင်တယ်မေဃခါယုလမ်းပြဖြစ်တော်မူတယ်မေဃတကုသလောတတ္ထသာရထိနံဝရုတ္တမောမေဃတကုသလောနိဗ္ဗာန်ရဲ့အကြောင်းလမ်းနဲ့ပတ်သက်ပြီးတော့အလိမ္မာဆုံးကျွမ်းကျင်ဆုံးပုဂ္ဂိုလ်ဖြစ်ပြီးအဲ့ဒီလမ်းကြောင်းပေါ်ကနေပြီးတော့မောင်းနေတဲ့ တာရတိဆိုတာယထာမောင်သမားအဲ့ဒီမှာအမြတ်ဆုံးပုဂ္ဂိုလ်ဖြစ်တယ်မောင်းနှင်သူပေါ့အမြတ်ဆုံးသောပုဂ္ဂိုလ်ဖြစ်တယ်တဲ့မဟာကရုဏိကောတတ္ထာဓမ္မန္တိသေတိနာယကောနိမုတ်ခေကာမပင်ကံမိသမုဒ္ဒတိသမုဒ္ဒရတိပါဠိနေဒါကဘုရားကုံတော်တဲ့ဒီမှာအဲ့လို တရားတစ်ပါးကိုဟောပြောတဲ့အခါမှာမြတ်စွာဘုရားဟာကျင့်တရားကြီးမားတဲ့မဟာကရုဏာရှင်ဖြစ်ပြီးမဂ္ဂနဲ့တရားတစ်ပါးကိုလူတွေသိစေတယ်ဟောတယ်ဆိုတာသိစေတာပဲသိအောင်ပြောပြတယ်ပေါ့နော်သိအောင်ပြောမပြရင်မသိနိုင်ကြဘူးလေဟောပြောတယ်ဆိုတာသိစေဒီစကလုံးက တေသေးတိဟောတယ်ဆိုတာဘာလောက်တာတော့ဆိုအသိဉာဏ်ပေးတယ်လို့ဆိုလိုတယ်ဒါကြောင့်အဲ့ဒီစကလုံးကိုအဓိပ္ပာယ်ဖွင့်တဲ့အခါမှာထီတာအတိအတိသစ္စနေဆိုပြီးတော့ပါဠိတတ်ကျမ်းမှာအဲ့လိုဆိုတာအတိသစ္စနာဆိုတာသဘောပေါက်သွားစေတယ်ဟောရပြောရဲဆိုတာမသိသေးတာသိအောင်ပြောပြတာပဲလူတွေရဲ့ဉာဏ်ထဲမှာအသိဉာဏ်ရောက်အသိဉာဏ်ကိုရောက်စေတယ် အသိဉာဏ်ရောက်စေတော့တစ်ဖက်ကဘာဖြစ်တုံးဆိုနိမုတ်ခေကာမပင်ကံမိသမုဒ္ဒရတိပါဠိနေကာမပင်ကလို့ဆိုရယ်ကာမဂုဏ်အာယုံရှွန့်ညွန့်တော်ကြီးတဲ့မှာမြုပ်နေတဲ့ပုဂ္ဂိုလ်တွေကိုဆွဲထုတ်ပေးတယ်အဲ့တော့ညွန့်ညွန့်ဆိုအသေးစားလေးအောင်မြင်နေတယ်တော်ထဲမှာရှိတယ်နော် ဖွဲ့အိုင်ကြီးညွန့်ကြီးဆိုတာအပေါ်ကမြက်မြက်ပင်လေးတွေပေါက်ပြီးတော့ဖုံးနေတာတောတွေထဲမှာဒီအမှန်တန်ကြောက်စရာကောင်းတဲ့ပွက်တော်ကြီးတွေရှိတယ်အဲ့ဒီဆင်းပြီးသွားလို့ကတော့လှုပ်လေမြုပ်လေပဲဘယ်ကောင်မှပြန်မထနိုင်ဘူးလှုပ်လေမြုပ်လေပဲသူကအဲ့ဒီဟာကိုဆိုလိုတယ်ရှင်ညွန်တော်ကြီးဆိုတာ အဲ့တော့တောထဲသွားတဲ့အခါမှာတခါတရံလွင်မြင့်ကြီးတို့ဖြစ်ပြီးတော့သစ်ပင်တွေဘာတွေမပေါက်ဘူးအပေါ်မြက်ကလင်းစိမ့်စိမ့်လေးနဲ့အဲမကြွန့်ကျင်တဲ့ပုဂ္ဂိုလ်အဲ့ဒီပေါ်မှာအမာလို့ထင်ပြီးတော့ရှောက်လိုက်ရင်မြုပ်သွားကဲမဲ့လူမရှိရင်ကတော့လှုပ်လေမြုပ်တယ်ပဲထွက်ဖို့ကြိုးစားလို့မရတော့မြုပ်သွားတာပဲအဲ့ဒါအဲ့ဒါမျိုးကိုပြောတာဒီကာမဂုဏ်အာယုံကလည်းပဲ ကံမဲ့လူမရှိလို့ရှိရင်တော့မြုပ်ပါပဲလှုပ်လေမြုပ်လေပဲအဲ့ဒါကိုဆိုလို့တယ်နိမုတ်ခောနိမုတ်ခေကာမပင်ကံမိကာမဂုဏ်အာယုန်နဲ့မှာပြုံမွေ့နေတဲ့တော်တွေ့တာနေတဲ့တဏှာဆိုတဲ့ရွှွညွန်တော်ကြီးတွေရွှွညွန်ထဲမှာမြုပ်သွားတဲ့တရဝတွေကိုကဲထုတ်ပေးနိုင်တယ် ကဲထုတ်ပေးနိုင်တယ်အဲ့ဒါဒီသကုလဘေကုဏီမအလောင်းတော့ကသူပြန်ပြောခဲ့တဲ့သူပြောတဲ့သကုလထေရီမကသူ့ရဲ့ပါရမီဘဝအစမှာဘုဒ္ဓဗုဒ္ဓမြတ်စွာဘုရားရဲ့ခုံခြေစုတွေကိုခုဘဝမှာပြန်ပြောတာလို့သူပြောအောင်အဲ့ဒီမှာသူ့ဆာကြောင့်ကိုသူပြောတော့ တရာဟံဟန္တဝတိယံသာတံခတ္တိယနန္ဒနာသူရူပါတရဏစာပိဒိဋ္ဌာသတိရိမတိအဲ့တော့ကသူဟာဟန္တဝရီနေပြီးတော့မှဘရဲ့သမီးတော်ဖြစ်လာတယ်တဲ့သူရူပါရုပ်ဆင်းလှပချုံမောတယ်တတနာ စီဝဥစ္စာတွေကွေကြေးရဏကြွယ်ဝတယ်ဒိဋ္ဌာလူချစ်လူခင်နေပေါ်တယ်တိရိပတိသူ့ယုတ်ကကျက်တည်ရှိတယ်အဲ့တော့ဘယင်သမီးသွားဖြစ်တာသူဟန္တာဝတိကဘယင်သမီးဆိုအဲ့တော့ဘယ်ဘယင်နှုံးလို့ဆိုရင်အာနန္ဒတ္တမဟာရိညောဓိတာပရမသောဗနာတင့်တယ်ချင်းအထွတ်ထိပ်ကိုရောက်တဲ့သမီးတော်ဟာ အာနန္ဒာဆိုတဲ့ဘုရင်ကြီးရဲ့သမီးတော်သွားဖြစ်တယ်အဲ့ဒီအာနန္ဒာဆိုတဲ့ဘုရင်ကပဋိမုဒ္ဒရာမြတ်စွာဘုရားရဲ့ခမည်းတော်ပဲဖခမည်းတော်ပဲပဋိမုဒ္ဒရာဘုရားဝင်နဲ့ကြည်လိုက်လို့ရှင်ဟိုကောရမဘုရားရဲ့ခမည်းတော်ကသုတ်တော်ရဏအခုပရိမုဒ္ဒရာမြတ်စွာဘုရားရဲ့ခမည်းတော်ကအာနန္ဒသူလည်းမင်းမျိုးကဖြစ်တာနော်အာနန္ဒဟာခမည်းတော်တဲ့ အဲ့ဒီအာနန္ဒာဆိုတဲ့ဘုရင်ကြီးရဲ့ချောမောလှပတဲ့သမီးတော်ဖြစ်တယ်ဝေမာဒပခိနိစာပိပဒုမုဒ္ဒရာနာမိနောပဒုမုဒ္ဒရာအမည်ရှိတဲ့မြတ်စွာဘုရားရဲ့ဝေမာဒဆိုတာအမိကွယ်အမိကွယ်အဖေတူ အမေကွယ်လို့ဆိုလို့တယ်ဝိမာတာအမေတော့မတူဘူးဝေမာတာ ဝေမာတာဆိုတာဝေဆိုတာကမတူတာမာတာကအမေမတူသောအမေရှိတယ်ပရိမုဒ္ဒရာမြတ်စွာဘုရားရဲ့မေတော်ကတယောက်သူ့ရဲ့မေတော်ကတဦးသို့တော့နှစ်ဦးစလုံးဟာအာနန္ဒဘုရင်ကြီးရဲ့မိဖုရားတွေကြီးပဲသူတို့ဆိုလိုတာပေါ့နော်မိရိတော်ဂေါရဝီရဲ့သားဖြစ်တဲ့ နန္ဒတို့သမီးဖြစ်တဲ့ဇနဝရကလျာဏီနန္ဒတို့ဟာမြတ်စွာဘုရားရဲ့ဝေမတာဖာတုနဲ့ပခိနေပဲနော်အမေကွယ်အဖေတူအဖေတူ အမေကွယ်မောင်နှမပဲသူတို့လည်းအခုလည်းပဲဒီတက္ကုလာထေရီမရဲ့အလောင်းတရားကအဲ့ဒီတုန်းကသူ့ကိုလည်းပဲနန္ဒာလို့ပဲခေါ်တယ် ဝေမာတာဝဂိတိစာပိပတုမုဒ္ဒရနာမိနော ပတုမုဒ္ဒရမြည်ရတဲ့မြတ်စွာဘုရားရဲ့အဖေတူမဲ့အမေခွဲနမငယ်ဖြစ်ခဲ့တယ်လို့ဆိုတာသူကသူ့ဘဝအလိုရာဇကညာဟိသဟိတသဗ္ဗပရဏပုတိတာအဲ့တော့သူကရသော်ဗျာရဲ့နမတော်လည်းဖြစ်တယ်ဘုရင်သမီးတော်လည်းဖြစ်တယ်ဆိုတော့ အဲသူ့ရဲ့အချွေရနေရရာဇကင်ညာတွေမင်းသမီးတွေမင်းသမီးတွေနဲ့အတူတကွသဗ္ဗဗရဏပုတိတာထိုကိကဆင်းတဲ့ယရဏတွေဝတ်ဆင်ပြီးတော့ဥပကမ္မမဟာဝီရံအသောတိဓမ္မဒေသနာပရိမုဒ္ဒရမြတ်စွာဘုရားစီသွားရောက်ကြပြီးတော့တရားနာကြတယ်တဲ့သူခိနဲ့သူပဲနော် ဗုဒ္ဓဗုဒ္ဓမြတ်စွာဘုရားတရားဟောတဲ့စီသွားရောက်ပြီးတော့တရားနာကြတယ်တရာဟိသောလောကကရုဘိက္ခုနေဒိဗ္ဗစက္ခုကံကိတ္တယံပရိသမေစေအကထာနေထပေတိတံအဲ့ဒီမှာထူးခြားတဲ့အဖြစ်အပျက်တစ်ခုကဘာရောဆိုလို့ရှင်ဘုဒ္ဓဗုဒ္ဓမြတ်စွာဘုရားကဒိဗ္ဗစက္ခုအရာမှာဒိဗ္ဗစက္ခုအဘိညာရတဲ့နေရာမှာထူးချွန်တဲ့ ဘေကုဏီမတူကိုအတော်ဆုံးဆိုပြီး top 1သတ်မှတ်တဲ့ပွဲအဲ့ဒါကိုသူကိုယ်တိုင်တွေ့မြင်ခဲ့ရတယ်လို့ဆိုလို့ဒေဝစကုရတဲ့ဘေကုဏီတွေထဲမှာထူးချွန်ဆုံးပဲကောရမဗုဒ္ဓလက်ထက်မှာဒေဝစကုနဲ့ထူးချွန်တဲ့ပုဂ္ဂိုလ်ဟာရှင်နုရုဒ္ဓအမျိုးသမီးတွေကဒီတကုလာထေရီမှာ ဘိက္ခုနီတွေကတကုလထေရီမှာအမျိုးသားတွေကရှင်နုရုဒ္ဓတေဝစကုအရာမှာထူးချွန်ထမြင်ကြတယ်အဲ့တော့ပရိသတ်ရဲ့အလယ်မှာတေဝစကုထူးချွန်တဲ့ဘိက္ခုနီမကိုချီးကျူးမြောက်စားတဲ့ပွဲကိုသူကြားခဲ့ရတယ်ပေါ့နော်ပွဲမှာသူကိုရိမြင်သိကြားခဲ့ရတယ်သူနေတော့ တမဟံဟတ်ထာရသော်ဘုရားရဲ့ချစ်ကျူးတဲ့နေ့သူကြားရတဲ့အခါမှာသိကိုဝမ်းသာသွားတယ်ဒါနံတတဝနာတထုနောသူကအဲ့တုန်းကအလုံးဝမြောက်ဝမ်းသာဖြစ်ပြီးတော့မြတ်စွာဘုရားအာလှူဒါနတွေပြုပြီးပုစိတ်တဝါသတံဗုဒ္ဓဒိဗ္ဗဆက်ခုံ အပတ္ထယေပရိဘုဒ္ဓမြတ်စွာဘုရားကိုအလှူဒါနတွေပေးလို့ဘုရားကိုပူဇော်ပြီးတဲ့အခါမှာအဲ့ဒီဘက်စကုဣတရေရတဲ့ဘိက္ခုနီမဆုကိုသူတောင်းလိုက်တယ်ဆုတောင်းတယ်တော့ဆုတောင်းတယ်ဆိုတဲ့ဟာနှစ်ခုရှိတယ်ဆုချဖို့တောင်းတာတစ်ခုကုသိုလ်ကောင်းမှုလုပ်ပြီးတော့ဖြစ်ချင်တဲ့ဆန္ဒကိုထုတ်ပေါ်တာတစ်ခု အဲ့တော့ဗုဒ္ဓဘာသာတွေဆူတောင်းတယ်ဆိုတာဖြစ်ခြင်းနဲ့ဆန္ဒကိုထုတ်ဖော်တဲ့ဟာမျိုးတခါတရံဘယင်းလေးစီဆူတောင်းတယ်တောင်းတယ်ဆိုတာကတော့သူကဘယင်းရဲ့ဆူတော်လက်တော်ရလို့ရတောင်းကြတာများတယ်ဆူချတာပစ္စည်းဆူချတာရှိတယ်ကိုယ့်ရဲ့ရွယ်ချက်ဖော်ထုတ်တာရှိတယ် တော့မြတ်စွာဘုရားတွေကပစ္စည်းကိုဆုချတာတော့မလုပ်ဘူးသို့တော့မြတ်စွာဘုရားထမဆုတောင်းဆိုတာတော့လုပ်လို့ရတယ်အဲ့တော့ဆုတောင်းတယ်ဆိုတာအဲ့ဒါကလားသူနေတော့တမဟံဟတ်တာဒီဘက်စကူရရတာ ချစ်ကျူးမြောက်စားတာကိုကြားရတဲ့အခါမှာမြတ်စွာဘုရားအလူဒနာလုပ်ပူဇော်ပြီးတေဘသခုထုချွန်ဖို့အတွက်ဆုတောင်းခဲ့တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားကသူ့ကိုဗာပြန်ပြောတော့ဆိုတတောဩသမန္တထာနန္ဒေလစ္စတိပဋ္ဌိတာသူ့ကိုမြတ်စွာဘုရားကနမေရောနန္ဒာ မင်းတို့ကျင်တဲ့စုရပါလိမ့်မယ်လစ္စတိပဋိတံနန္ဒေလစ္စတိပဋိတံသူ့နာမည်ခေါ်ပြီးတော့မြတ်စွာဘုရားကမင်းတို့ကျင်တဲ့စုရလိမ့်မယ်တဲ့ပฏิပဓမ္မဒါနာနာဖလမေတံသူနေစီတံတေဘသကုရဖို့ဆိုတဲ့အချိန်မှာ ပฏิပဓမ္မဒါနနာစီမီလူရာတို့တရားဓမ္မလူရာတို့အဲ့ဒီအကျိုးတွေရှားဖို့ရအတွက်တေချာပေါ့တေဘစခုရှားဖို့အတွက်ဒီကုသိုလ်တွေလောက်ရမှာဖြစ်တယ်ပရိပဓမ္မဒါနနာဖလမေတေသူလိရှိတာအဲစီမီလူတယ်တရားလူလူတယ် အဲ့ဒီကုသိုလ်ကောင်းမှုတွေရဲ့အကျိုးပဲတိဗ္ဗစကုရမှာဣရေရလိမ့်မယ်တတသဟတိတော ကပ္ပိအောက်ကကကုလတမောကောရမောနမခုတေနတတ္ထလောကေဝိတတိကဘာတသိန်းလွန်မြောက်တဲ့အခါမှာအောက်ကကမျိုးနွယ်ကမျိုးနွယ်ဝင်ဖြစ်တဲ့ အရိယာဖြင့်ဂေါရမအမိရတဲ့ဖရာလောကမှာပွင့်လိမ့်မယ်တတ္တဓမ္မေတုဒါယတာဩရတဓမ္မနေမိတာအဲ့ဒီဖရာလက်ထက်မှာဖရာရဲ့ရှင်တော်ကဖြစ်ပေါ်လာတဲ့တရားဓမ္မရဲ့ဖန်တီးမှုနဲ့တရားအမွေအနှစ်ကိုခံယူတဲ့ တကုလာလို့အမည်ရတဲ့တာဝိကာမဖြစ်လိမ့်မယ်လို့အမည်နဲ့တကွအတိအကျရသော်ဗျာပြရိပ်ပေးခဲ့တယ်အဲ့ဒီပြရိပ်ရပြီးတဲ့နောက်မှာ तू ဟာဘဝဆိုတာတနေ့မှာအဆုံးသတ်တာပဲလေတေနကမ္မေနသူကတေနအဲ့ဒီဘဝမှာပြုလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုရဲ့စွမ်းအား စေရနာပဏိတိဟိသကုသိုလ်စေရနာတွေဆူတောင်းနေကြောင်းအဲ့ဒီကုသိုလ်စွမ်းအားတွေနဲ့သဟိတဝမနုတံတေဟံတာဝရိဒမခိစ္ဆကလူဘဝမှာသိဆုံးပြီးတော့တာဝရိဒနတ်ပြည်ရောက်သွားတယ်ဒါဘဝတစ်ခုပေါ့အဲ့တော့ကဘာတသိန်း တက်ကဖြစ်ပြက်ကနေပြီးပြောပြီးတော့ကဘာတသိန်းလုံးဟာဒီကြားထဲမှာဘာတွေဖြစ်တယ်ဆိုတာတာဝရိန္ဒနပြည့်ရောက်တဲ့တခုပဲသိရတယ်။ကျန်တဲ့ပဲရောက်တယ်ဆိုတာမသိရဘူး။တော့ခေမထေရီတို့တာဝရိန္ဒအနေယာမယာမအနေတို့သိတာဒီလိုလည်းဖြစ်နိုင်တယ်ပေါ့နော်။တော့လူပြည့်ရောက်လိုက်နပြည့်ရောက်လိုက်နဲ့ ကမ္ဘာတသိန်းကာလကိုဖြတ်ကျော်လာပြီးတဲ့နောက်မှာဒီဗဒ္ဒကမ္ဘာဆိုတာရောက်လာခဲ့တယ်အခုလက်ရှိကြုံတွေ့နေကြတဲ့ကမ္ဘာကိုရောက်လာဣမံမိဗတ္တကေကပ္ပေဗြဟ္မဗန္တုမဟာတယောမဟာယတောဒီဗတ္တကဘာမှာပြမနာမျိုးကနေပြီးတော့ရသောခြံရရှိတဲ့ ဝတ္တတံဝရောဟောပြောတဲ့နေရာမှာထူးချွန်တဲ့ကတ္တဝနာမကုတ္တေနာဥပ္ပစီဝရတံအနွယ်တော်အပြင်ကတ္တဝလို့ထင်ရှားတဲ့မြတ်စွာဘုရားပွင့်တော်မူခဲ့တယ်လူအသက်2000တန်းမှာကတ္တဝဘုရားပွင့်တယ်အဲ့ဒီကတ္တဝဘုရားပွင့်တဲ့အချိန်မှာသူလူလာဖြစ်တာကိုအမှတ်တရပြောပြတယ်အဲ့တော့ပါရမီဘွားဆိုတာလူဘွားကြမှာဖြည့်နိုင်တာ ဘာနဲ့တူတုံးဆိုရင်လူတွေကပစ္စည်းတွေရှာပြီးတော့အလဲပတ်ခྱི་ထွက်ပြီးတော့ဟိုတယ်မှာနေပြီးပြန်ပြီးတော့ပစ္စည်းရှာသလိုပဲနတ်ပြည်သွားတယ်ဆိုတာအလဲပတ်ခྱི་ထွက်ရင်ဟိုတယ်မှာနေသလိုဖြစ်သွားတာနော်ကဘာလဲပြီးတော့ ဟောတယ်မှာနေသလိုပဲချမ်းသာဒုက္ခလက်ပါခံစားပြီးတော့လူပြည့်ပြန်ရောက်လာတာလူပြည့်ကျမှအလုတ်ကလောက်ရတာဖြစ်တာနတ်ပြည်တို့ဘာလို့ဆိုတာဒါနတို့သီလတို့ဘာဝနာတို့ဆိုလှုပ်လို့ရတဲ့နေရာမဟုတ်ဘူးဘာလို့မရတာတော့ဆိုတော့ तू ကအမြဲတမ်းချမ်းသာဒုက္ခရှိနေတာအမြဲတမ်းပျော်ရွှင်မှုတွေနဲ့နေကြတာအဲဒါကြောင့်မို့ နတ်ပြည်ဟာပါရမီကုသိုလ်ရဖို့ရခဲနေဒုက္ခဘုံဆိုတော့ကမ္မဖလူပဒုက္ခဘုံစိတ်တိုင်းညနေထိုင်စားတော့ကြပြီဟိုတယ်မှာတဲသလိုပဲဘာမလုပ်အဲ့မှာတက်တဲ့အပန်းဖြေတဲ့နေထနေရဌာနဖြစ်သွားတယ်အဲ့လိုနတ်ပြည်မှာ ချမ်းသာဒုက္ခတွေခံစားပြီးတော့လူပြည့်ပြန်ရောက်လာတဲ့အခါကျတော့မှပါရမီကုသိုလ်ဆိုထပ်လို့ကြပြန်တယ်ပေါ့နော်အဲ့တော့ကသဗ္ဗမြတ်စွာဘုရားလက်ထက်မှာလူဘဝပြန်ရလာပြန်အဲ့ဒီမှာသူဘာဖြစ်တုံးဆိုပရိပါစကိနိအသိတတဟံဧကစာရိနိ ဘုရားဘာသာမဟုတ်ဘူးပရပိုက်အမျိုးတည်းရောက်သွားတယ်ပရပိုက်ဖိက္ခုနိပရပိုက်ဝတ်တဲ့ပရပိုက်အမျိုးသမီးဖြစ်သွားပြိပ္ပါဇကဆိုတာကောရမဘုရားလက်ထက်မှာသင်္ဇယဖေလထဗုဒ္ဓဆိုရယ်ဆရာကြီးကောင်းဆောင်တဲ့ပရပိုက်အုပ်စုတွေရှိတယ်ပရပိုက်ဆိုတာပါဠိစကားကပြိပ္ပါဇကအဲ့ဒါကိုပရပိုက်လို့ခေါ်လိုက်တာ ရပိုက်ကနှမျိုးရှိတယ်ပုရပိုက်လို့ရေးတာတစ်ခုရှိတယ်ဒီပရပိုက်ကျတော့ပုရပိုက်လို့ရေးမှာမဟုတ်ဘူးပုရပိုက်လို့ရေးတာကစာပေနဲ့ပတ်သက်တယ်နော်စာပေပရပိုက်လို့ခေါ်တယ်အခုကပြိပာစကားလာတဲ့ပရပိုက်ဗါတဲ့ချိုင်းနဲ့ဘိုက်မှတာနော်ဟိုကပဆောင်နဲ့ဘိုက်တာမတူဘူးအတန်ညင်းဆင်းနေလို့စာ စာပေပရပိုက်အစာပေမှာသုံးတဲ့စကားလုံးပေါ့ဒါကပရပိုက်ဆိုတာပရိဘာဇကပရိဆိုတာအယတ္တေတထိုထိုအယတ္တေကိုဝဇ္ဇကသွားရောက်တာဆိုလိုတာခရီးထွက်တယ်ဒေသမျိုးစုံသွားတယ်သွားပြီးတော့အယူဝါဒတွေညင်းတယ်ခုံတယ်သူတို့က တုံနဲ့တူလည်းယူဝါဒချင်းမတူကြဘူး provide တွေကငင်းညာခုံညာအဲ့ဒါ provide တွေရဲ့အလုပ်ပဲသူအငင်းတန်တယ်သူ့ရဲ့ဒီစကလုံးရဲ့အတိဘယ်ကတော့ထိုးထိုးရက်လှိပတ်ပြီးသွာလာနေထိုင်သူလို့အတိဘယ်ရတယ်နေလှဲ့ပြီးတော့ဟို ပြောဆိုတဲ့ပုံကိုယ်တွေပေါ့နော်အဲ့ဒါပရပိုက်လို့ခေါ်တာအဲ့တော့သူကလည်းလူဝရတဲ့အခါမှာတာမန်လူဝကြောင့်ပဲမဟုတ်ပဲနဲ့ပရိပါစကိနိအသိဉ္ဘာသာရေးတစ်ခုမှဝင်ရောက်ပြီးတော့ပရပိုက်မှလှုပ်တယ်တဒဟံဧကစာရိနိသူတယောက်တည်းနေတယ် တယောက်တည်းနေပြီးတော့ဘိခာယဝိစရိတ်တော်သူတို့ကလည်းဆုံးခံပြီးတော့စားတာတွေပြပိုက်တရားလဲဟောဘုရားလက်ထက်ကတော့ပြပိုက်တွေအများကြီးပဲရှိတယ်မြတ်စွာဘုရားကိုကြည်ညိုတဲ့ပြပိုက်တွေလည်းရှိတယ်မြတ်စွာဘုရားကိုဆန့်ကျင်တဲ့ပြပိုက်တွေလည်းရှိတယ်မျိုးစုံပဲရှင်သာရိပုတ္တရာတို့ရှမောကလန်တို့ကလည်းပြပိုက်တွေပဲနေကုန်တော့ ရိပြိဘာသကဆိုတဲ့ဘာသာတရားကတတ်တတ်ရှိတယ်နိဂန္ဓဆိုတဲ့ဘာသာတရားကတတ်တတ်သစ္စကကိုဗမာပြည်မှာတော့သစ္စကကို provide လို့ခေါ်ကြတယ်အမှားတော့စာထဲမှာကြည့်မယ်ဆိုရင်တော့သစ္စကက provide မဟုတ်ဘူးနိဂန္ဓလို့ပြောတက်ကတွန်းသောသောဗမာတွေမှာ provide လို့ပဲသုံးတယ်စာထဲမှာနိဂန္ဓနိဂန္ဓပုတ်တော်အဲ့လိုပဲသုံးတယ် ပရပိုက်လို့သုံးတာမတွေ့ဘူးသစ္စကောပြိပါစကောမဟုတ်ဘူးသစ္စကောနိဂန္တော်လို့သုံးတာအဲ့ဒီသုံးကလည်းဘာကြောင့်မှားသွားတယ်မသိဘူးပရပိုက်နဲ့နိဂန္ဓာခိုင်းခြင်းမတူဘူးအစေလကရှိတယ်နော်နိကန္ဓရှိတယ်ပြိပါဒကရှိတယ်တေတန္တိကဆိုတာရှိတယ်ဒေဝဓမ္မိကလို့ဆိုတာရှိတယ်ခိုင်းနေအများကြီးပဲသူတို့ဘာသာရေးခိုင်းနေအများကြီးပဲ အဲ့တော့သစ္စာကိုပြပိုက်လို့နှုတ်ကြိုးသွားကြတယ်ဘယ်သူကစရေးလိုက်တယ်တော့မသိဘူးနော်တခြင်းနဲ့လည်းပစ္စကပြပိုက်ဖြစ်နေတော့ပြပိုက်နဲ့နိခဏနဲ့ကမတူတတ်ဘူးနိခဏရဲ့ခေါင်းဆောင်ကနာတာဗုဒ္ဓပြပိုက်ခေါင်းဆောင်ကသင်္ဆယပေလထဗုဒ္ဓမတူကြဘူးအဲ့တော့အသုံးပြမဲ့ဆိုရင် သစ္စကနိကန္ဓလို့ပဲပြောအောင်ပါသူအဲ့ဒါကိုသစ္စကပြပိုက်ကြီးလို့ပြောတယ်အခုကတော့ပြပိုက်ပြပိုက်တွေကလည်းအများကြီးပဲရှိကြတာအဲ့တော့ပြိပ္ပာစကတွေကအများကြီးရှိကြတာဘိခာယဝိစရိတဝါဒသူကဆွမ်းခံအလဘိန်တေလမတ္တကံဆွမ်းခံထွက်လိုက်တာတော့တရားရရှိတဲ့ပုဂ္ဂိုလ်ကဆွမ်းနေလောက်တာမဟုတ်ဘူး ဟွာလေးလောင်းတယ်ဒါလေးလောင်းတယ်တီယိုမှာနေကြတော့ကဗမာဘုန်းကြီးတို့ကဆေးသွားတဲ့အခါကျတော့ဘာတွေလောင်းတော့ဆိုဟင်းသီးရွက်တွေလောင်းတယ်ပန်းသီးတို့ဘာလို့လောင်းတယ်အဲတီယိုတွေကလည်းဘုရားဘာသာတွေဆိုတော့သူတို့ကတရားတရားရှိတယ်ပန်းသီးဆိုင်တို့ဘာလို့သွားရဲ့ဘယ်လုံးကြိုက်တုံးလက်ညှိုးထိုးပြလို့ဆိုပြီးတော့ထိုးပြတဲ့အလုံးလူတယ်သူတို့လည်း ဈေးထဲသွားလို့ရှိရင်အကုန်လှူတာပဲဆိုင်ရှိတာတော့တခုတော့လှူလိုက်တာလို့တီဟိုမှာလည်းဆွမ်းခံလို့ရတယ်ပေါ့ဒါပေမဲ့တီဟိုဘုန်းကြီးတွေကတော့ဆွမ်းခံမစားတော့ဘူးခုဆွမ်းကြိုက်နဲ့စားတာခြိုင်ဆွဲစားတဲ့အဆင့်ရောက်သွားဆွမ်းခံကတောရွာလေးတွေမှာတော့နည်းနည်းပါးပါးရှိသေးတယ်ဖမပြေလာတဲ့အခါဆွမ်းခံနန်းကြီးတွေမြင်ရတဲ့အခါတော်တော်ကြက်သိရှိတယ်သူတို့ ဆုံးကနန်းကြီးတွေတွေ့တဲ့အခါမှာချီညိုကြတယ်သူတို့တွေမကဘူးကိုရီးယားသွားတော့ကိုရီးယားကဆရာတော်ကြီးတပါကိုရီးယားဘုန်းကြီးပေါ့နော်မဟာယနာဘုန်းကြီးတပါပြောတယ်အသက်ကြီးပါပြီသူအသက်80ကျော်လောက်ရှိအဲကိုရီးယားဆရာတော်ကြီးကသူမန္တလေးရောက်တယ်တဲ့မန္တလေးရောက်တော့တဲ့ တန်ဃာတွေတန်းစွန်းကြွတာကိုသူကြည့်ရတဲ့အခါကျတော့ဖះလက်ထက်ကဒီလိုပဲနေမှာနော်လို့ပြောတယ်အဲ့တော့အဲသူများပြောတာမဟုတ်ဘုန်းကြီးတို့ကိုယ်တိုင်ပြောတာအဲ့သူစီရောက်တော့စကားစမ်းပြီးတော့ပြောတော့ဗမာပြည်ရောက်တော့လေတန်ဃာတွေဆွမ်းကနာကြီးကျိုးစရာကောင်းတယ်ပေါ့သူတို့ဘာသာစကားနဲ့ပြောတာဗမာလိုတော့မဟုတ်ဘူးပေါ့နော်အဲ့ဒီမှာ ဖះလက်ထက်ကဒီလိုပဲနေမှာပဲလို့အဲကိုရီးယားဆရာတော်ကြီးကလို့ပြောဦးတယ်သူကအခန်းထဲမှာတရားထုတ်နေတာများတယ်တိတ်အပြည့်မတွေ့မထွက်ဘူးအဲ့တော့မန်းလေးရောက်တော့ကသူ့တွေ့ကြုံတွေကိုပြောပြတယ်ဘိခာယဝိစရိတဝနာအလဘိန်တိလမတကံဆုံးကလှဲတဲ့အခါမှာဆီရှိတဲ့လူကဆီလောင်းလိုက်တယ် စီလေးလောင်းလိုက်တယ်အဲ့တော့စီဆိုတာစားလို့မှမရတာနော်စားရတဲ့ဟာမှမဟုတ်တာအဲ့တော့ဘာလို့တော့ဆိုရလာတဲ့စီတေနထိပံပတိပစ်တဝါဥပထိန်သဗ္ဗတံဝရေအဲ့ဒီစီရလာတဲ့အခါကျတော့ခွက်ထဲထည့်ထည့်ပြီးတော့မိစာလေးကြစ်ပြီးတော့တညာလုံးမိထွန်းတယ် ဘယ်မှာထွန်းတာတော့ဆိုစေတိယံဒွိပဒကတ္တဝိပတန်နေနာစေတတာတညာလုံးစီမီထွန်းပြီးတော့လှူတာတဲ့အဲ့တော့အဲ့ဒီအချိန်မှာဘဒုဒီကတ္တဝမြတ်စွာဘုရားကပြိဋိဘံဆန်သွားပြီးတေပြရတယ်စေတီတဲထားတဲ့ဆိုတော့ကတ္တဝဘုရားကတတန်းရှိတဲ့ဘုရားအဋိဌံပြုခဲ့တဲ့ဘုရားမဟုတ်သည့်အတွက်ကြောင့်ပြိဋိဘံဆန်တဲ့အခါမှာဓာတ်တော်က တလုံးတစီတစ်ခုတည်းပဲကြာတတ်တော်တွေအများကြီးမကြဘူးကောရဝမြတ်စွာဘုရားကျတော့တတ်တော်တွေအများကြီးကြာအဲ့တော့ကတ္တမမြတ်စွာဘုရားကတတ်တော်တဆူတည်းပဲဖြစ်တာကြောင့်မို့လို့စေတီကတဆူတည်းပဲတည်ရတာကြောင့်ကောရဝမြတ်စွာဘုရားကျတော့ဓာတ်တော်နဲ့တည်တာကရှစ်စုမိသွေးတည်တာက တဆူနဲ့ဓာတ်တော်တွေထည့်ပြီးတော့ဝေချမ်းရေးလုပ်တဲ့ရွှေခွက်ကြီးတဲတာကတဆူတုံပစေရိယနဲ့နော်တုံပထုပလို့ခေါ်တာအဲ့တော့အလုံးကောရမဘုရားပြိဋိဘဆန်သွားတဲ့အခါမှာအဲ့ဒီဒေတာမှာထုပလို့ခေါ်တဲ့ စေရီတွေကဆဲစုတဲ့တဲ့ဒါပထမဆုံးပေါ်တယ်ကောရမမြတ်စွာဘုရားရဲ့ဆဲစုတတ်တော်တွေကရှစ်စုတုံမစေရိယတစ်ခုနဲ့မိသွေးနဲ့ဟာတစ်စုအလုံးဆယ်စုတယ်အဲ့တော့ကတ္တဗမြတ်စွာဘုရားကျတော့တဆူတည်းပဲတတ်တော်ကတဆူပဲရတာဆိုတဆူတည်းပဲတည်တယ် အဲ့တဆူတဲတဲ့ကရောမြတ်စွာဘုရားရဲ့ဇီရီဟာကောရောမြတ်စွာဘုရားလက်ထက်မှာမြေကြီးအောက်မြုပ်နေလို့မြတ်စွာဘုရားတကူတော်နဲ့ဖော်ထုတ်ပြီးပြတယ်အဲ့ဒီမှာစေရီမမသိပဲနဲ့နတ်ကုန်းတို့ပူဇော်နေတဲ့လူတွေရှိတယ်တောထဲမှာရောက်ပြီးတော့ခြုံနေတောခြုံအောက်ရောက်မြုပ်နေတာအဲ့ဒီတော့ရွှေစေရီကြီးရှိသေးတယ်တဲ့မြေကြီးအောက်မှာ တော့ဒါတူးဖို့လို့ရှိရင်ထွက်ထွက်လာတာပဲနော်တကောင်းသွားတူးတဲ့အခါကျတော့ပြူခစ်ကမြုပ်ထားတဲ့အယိုးအိုးတွေပါတွေ့သေးတယ်ဟိုအရိယာတွေတွေ့တယ်ဟလင်းဘက်ကတဲ့တူးဖို့နေတဲ့အခါမှာရွှေငွေတွေတို့မြုပ်ထားတာတွေတွေ့နေတာနောက်မျိုးရိုးတွေပါတွေတွေ့တယ်တကောင်းကဟုတ်ရင်တော့ အေယာဝတီမြစ်ရဲ့နောက်ဘက်မှာလေခနေခင်မှာအေယာဝတီမြစ်ရဲ့ရှေ့ဘက်ဖြစ်သွားတယ်မြစ်ကြောင်းပြောင်းသွားတယ်နော်တကောင်းဖြူအဲတကောင်းကိုဖြူဒေသလို့ဆိုတာပမာစတကောင်းကဆိုတာကိုလက်မခံဘူးဒီပမာပြေမှာသူနာမည်တော့မေ့နေ ဗမာပြည်မှာဟိုရှေအောင်သူဒေသနာလုပ်သွားတဲ့အင်္ဂလိပ်ကြီးသူတို့ကတကောင်ကအဲ့တော့တူးဖို့တော့မပေါ်သေးဘူးမပေါ်သေးသည့်အတွက်ကြောင့်မြန်မာအစတကောင်ကဆိုတာမဟုတ်နိုင်ဘူးမြန်မာတွေအစကကြောက်ဆယ်ကဆိုပြောင်းသွားသေးတယ်မြန်မာအစကြောက်ဆယ်ကဆိုတာဆိုဆိုရပြောင်းသွားသေးတယ်တကယ်တော့ဗမာတွေရဲ့ဆိုရကဗမာအစတကောင်ကလို့ဆိုတာအခုတော့တူးတာတွေ့သွားပြီ ဒါပြူဆိုတာအသေးချာပေါ့ရှိသွားခုနောက်နောက်တူးတာတွေတွေ့သွားအဲ့တော့သူတို့ကမတွေ့သေးတော့သူတို့ကအတိမပြုတ်နိုင်တာပေါ့နော်ဒေါက်တာလုစ်တမိုင်အဲ့ဒီလိုအဲ့တော့ရှေးအောင်ပစ္စည်းတွေဆိုတာမြေကြီးအောင်ရောက်သွားတယ်ဆိုတာဘုရားတဆူနဲ့တဆူကြားဟာမြေကြီးကတယုဇနာမြင့်တက်တာဟုတ်အဲ့ဒါကြောင့်နော်အဲ့တော့ ကတော့မြတ်စွာဘုရားရဲ့စီရီတော်မှာတညာလုံးစီမီထွန်ပြီးတော့သူပူဇော်ခဲ့တယ်စိတ်ကြည်နူးစွာနဲ့ပူဇော်ခဲ့တယ်အဲ့ဒီကုသကံကြောင့်နဲ့အဲစီမီလူရင်ဘယ်လိုအကျိုးတွေရတယ်လဲဆိုတော့ဖော်ပြထားဒီမှာအဲ့တော့ဒိဗ္ဗစကုအကျိုးကတော့အမြင့်ဆုံးလို့ပြောမှာပေါ့နော်အစီမီပူဇော်ပြီးတော့သူက လူဘွားက သိသွားတဲ့အခါမှာတာဝရိန္ဒာရောက်တယ်တဲ့ယထယထုပပစ္ဆာမိတတကမ္မတဝဟတာဖေဘွားရောက်ရောက်အဲ့ဒီကံရဲ့စွမ်းကြောင့်ပစ္စလန္တိမဟာတိပါတထတထကတယာမိဖေဘွားရောက်ရောက်ထူးထူးခြားခြားသူဟာအမှောင်နဲ့မနေရဘူးသူသွားတဲ့နေရာထိန်လင်းနေတာပဲနော်ရဘမာရီမိပြတ်တဲ့အခါအမှောင်နဲ့နေရတာတော့ ဟိုဘွားတော့ကဒီစီမီလှမလှခဲ့လို့လည်းဖြစ်ကောင်းဖြစ်လိမ့်မယ်အဲ့သူကတော့ဘယ်နေရာရောက်ရောက်သူကထိန်လင်းနေတာပဲတဲ့ပစ္စလန်ဒီမဟာထိပါသူနေတဲ့နေရာအများရန်အဲ့တော့ဘီးမပြတ်တဲ့နေရာနေရာတဲ့လူလဲစီမီလှခဲ့လို့လားမသိဘူးတိရောကုတ်တံတိရောသေးလံသမတိတ်ကရှပပတ္တာပတ္တမဟံယရိစ္ဆာမိဓိပဌာနတိထံဖလံ ဒီပဒါနဆိုတဲ့စီမီအလူပါဠိလိုစီမီအလူကိုဒီပဒါနလို့ခေါ်တယ်ဒီပဆိုစီမီဒီပဒါနစီမီအလူကြောင့်မို့လို့သူအကျိုးနှစ်ခုဖော်ပြထားတယ်ခုနကတော့သူနေတဲ့နေရာအများရန်လင်းချင်းနေတယ်မောင်ထဲမှာမနေရဘူးတိရောကုတ်တံအိန္ဒယံရဲ့ဟိုဘက်ကိုလည်းသူမြင်နိုင်တယ်တိရောသေလံ တောင်ကြီးချားနေမယ်အဲဒီတောင်ရဲ့ဟိုဘက်ကိုလည်းသူမြင်နိုင်တယ်ပတ္တမဟံယရိษาမိတောင်ကြီးရဲ့ဟိုဘက်ကိုလည်းသူလှမ်းမြင်လို့ရတယ်ပေါ့အဲ့လိုမြင်နိုင်စွမ်းရှိတာဟာတဲ့ဒီပဋ္ဌာနာတိတံဖလားရှိမိလူရတဲ့အကျိုးတစ်ခုပါပဲကလကာချားရင်တော့မမြင်ရတော့တောင်မပြောနဲ့ဟိုဘက်ကိုမြင်ဖို့ဆိုတာ ကရကလေးကွယ်လိုက်ရင်တော့မမြင်ရတော့လေတမန်နေကြတော့အဲ့သူတောင်ကြီးခြားတာပဲတောင်ရဲ့ဟိုဘက်ပါရှိတယ်ဆိုမြင်နိုင်တယ်နိုင်ရန်ကြီးတွေခြားနေလဲဟိုဘက်ကိုမြင်နိုင်တယ်သူတို့ဆိုလို့ဝိတုဒ္ဓနေယနာဟောမိယတသာသဇလမဟာ နောက်ကျူးတစ်ခုကတော့သူ့မျက်လုံးဟာထာဝရကြည်လင်းနေတယ်အဲ့တော့မျက်စိမုံနာသူ့မရှိဘူး ပဂရိမျက်စိကလည်းသူမမုံဘူးတဲ့အမြဲတမ်းတိမ်တလာမစွဲဘူးပေါ့နော်မျက်စိကအမတန်ကောင်းတဲ့တောက်ပတယ်ဝိတုဒ္ဓနေယနာတကယ်ကိုယောဂကင်းစင်ပြီးတောက်ပတဲ့မျက်လုံးရှိတယ်ရတ္တသာသသလမဟာအချမ်းရံနေနဲ့ကလည်းသူကတောက်ပါတယ်ခုံတရင်ကလည်းတောက်ပါတယ်လို့သူဆိုလို့တတ္တပညာဝတိစေဝတဲ့ တရားတရားလည်းကောင်းတယ်အသိပညာလည်းထက်မြက်တယ်ဒါစီမိလူချင်းရဲ့အကျိုးတရားတွေပဲနိုင်ရန်တစ်ဖက်တောင်ထွက်ကိုမြင်နိုင်ခြင်းနော်မြင်ခြင်းနဲ့ဆန္ဒရှိလို့ရှိရင်ကြည့်လို့ရခြင်းမျက်လုံးကကြည်လင်တောက်ပခြင်းအချမ်းရန်ကြော်စောထွန်းတောက်ခြင်းတရားတရားကောင်းခြင်းပညာထက်မြက်ခြင်းဆိုတာ အဲ့ဒါတွေဟာတရားဆိုတာယင်ထဲချီတာကိုပြောတာနော်ရှုံတာလေးတွေပြောတာမဟုတ်စိတ်အမြဲတမ်းချီနေတာချီတယ်တရားရဲ့အဓိပ္ပာယ်ကချီတယ်ဆိုလူတွေကချီတယ်မချီဘူးဆိုတာပြောနေကြတာပဲလေဒီကောင်သူ့တော်ပြောနေသူမကြည်ဘူးဖြစ်နေတယ်ဆိုမကြည်ရင်တော့ရံပြော့ရံလောက်ခံမှာပေါ့နော်ကြီးနေရင်ဘာမှမဖြစ်ဘူးအဲ့ကုသိုလ်ကောင်းမှုဆိုတာစိတ်ကကြီးနေမှဖြစ်တာလေ ဖះပန်းလဲတယ်ဖះရှိခိုးတယ်ဆိုတာကြီးနေလို့ဖြစ်တာမကြည်ဘူးဆိုရင်မဖြစ်ဘူးအဲ့တော့သူစိတ်ကအများရန်ကြီးနေတယ်ဆိုတာဒါသရာရှိနေတာကိုပြောတာတတ္တပညာဝတိစေဝသရာထမြက်တယ်တိပညာရှိတယ်အဲ့ဒါတိပဒါနတိတံဖလံစီမီလူခဲ့ရတဲ့အကျိုးပါပဲလို့အဲ့ဒါသူကိုယ်တိုင်ပြောပြတဲ့အဲ့ဒီအကျိုး၅မျိုးဒီမှာနော်အကျိုး၅မျိုး တောင်းနေနိုင်ငံနေထွန်းဖောက်ပြီးတော့သူဆန္ဒရှိရင်ဘယ်နေရာကြည့်ကြည့်သူကြည့်နိုင်တယ်ဒါတစ်ခုနောက်မျက်စိအမြင်တန်ရှင်းကြည့်လင်းတယ်မုံဝါးဝါမရှိဘူးနောက်အချမ်းရံလဲပေါ်များတယ်တောက်ပါတယ်တရားတရားစိတ်ထဲမှာအမြဲကြည်နေတဲ့တရားတရားရှိတယ်အသိပညာထက်မြက်တယ်ပညာထက်တာလည်းပဲမြင်တာပဲလေအဲ ပညာရှိ တွေးကြည့်ရတဲ့သိတယ်ဆိုတာသွားကြည့်တဲ့လူကသိကြမှာသိမှာဒီကလူကတွေးလိုက်တာနဲ့ရှင်းထဲမှာဘာဆိုတာရှင်းသွားတယ်ပညာရှိလို့ရှိရင်တွေးလိုက်တာနဲ့အမှန်ကန်သိသွားတယ်အဲ့လိုပညာမျိုးရတယ်လို့ဆိုပစ္စည်းမေဆဘဝေဒာနိနော်အဲ့ဒါဒီကသဗ္ဗဖေယလက်ထက်တုန်းကသူလူကတန်းခဲ့လို့ဒီရှင်မီးပူဇော်ခဲ့တဲ့အကျိုးတရားတွေကိုပြပြီးတော့ ပစ္စည်းမေသပဝေတာတိသာတာဝိပကုလေဟံခုနောက်ဆုံးကိုရောဘုရားလက်ထက်ရောက်တဲ့အခါကျတော့သူကပြမနာမျိုးမှသွားဖြစ်တယ်တဲ့ပဟုဒတနာတညာမိမုဒိတေရာဇပူရိတေဘယင်ကနေပြီးတော့အလေးပေးတယ်ဆိုတော့ပရောဟိတ်ဖြစ်နိုင်တယ်ပေါ့ဘယင်ဆရာရာဇပူစီပူစီတာတော့ကိုရောဘုရားဆိုဘုရားပွင့်တော်မူတဲ့အချိန်တုန်းကလည်း တုတ်တော်ရဏမင်းကြီးရဲ့နန်းတော်မှာလက္ခဏာဘပုံနာ၈ယောက်တောင်ရှိတာလေအဲ့ဒီ၅ယောက်ကနေပြီးတော့ပိဿဝကြီးဖြစ်သွားတာဟိုအဲ့လက္ခဏာဖတ်တဲ့ပုံနာပေါင်း၈ယောက်ရှိတော့အဲ့တော့အဲ့တော့သူလဲဘယင်းနေခံထားလို့ဘယင်းကပူဇော်တဲ့ပဟုဒတဏ္ဍဉာဏ်မိပတ်စံလည်းများတယ် ဆိုင်စဘာလည်းပေါ်များတယ်ဆိုတဲ့ပြမနာမျိုးထက်တန်းကြတဲ့ပြမနာမျိုးပေါ့ပြမနာဆိုတိုင်းလည်းမွဲတဲ့ကောင်လည်းမွဲသေးတာနော်သူကတော့ပညာလည်းတတ်တယ်ဘယင်းရဲ့ဆရာလည်းဖြစ်တယ်ဆိုတဲ့အဲ့ဒီအိမ်မှာသူဖြစ်ရတယ်အဟံသဗ္ဗင်္ဂသမ္ပန္နသဗ္ဗပရဏဖူတိတာတဲ့သူဟာအင်္ဂါခြေလက်ပြပြီးဝဝနဲ့လူလာဖြစ်တယ်သဗ္ဗပရဏဖူတိတာသူတို့ခေတ်က ရှင်ပြင်းတဲ့တစားတွေအကုန်လုံးရှင်းပြီးတော့ချမ်းချမ်းသာသာနေရတယ်အဲ့တော့ဘယ်မှာဖြစ်တာတုံးလို့ဆိုတော့ရာဇဂျုံမြို့မှာအဲ့မြို့ကိုထင်ရှားမပြဘူးဒါပေမဲ့လို့ရာဇဂျုံမြို့မှာသူမွေးတာမြတ်စွာဘုရားရာဇဂျုံမြို့ကြွလာတဲ့အခါမှာအမတမခန္ဓာတဲ့အဲ့ချိန်က တရားမင်းကိုယ်တိုင်ဆင်းပြီးတော့လူရှင်းရတယ်ရဲရှင်းလို့မရဘူးအဲ့တော့လူတွေကဒါမှမတော့နော်ရဲရှင်းတာမဟုတ်ဘူးတရားမင်းကဆင်းပြီးတော့ဖះရှိသွားလို့ရအောင်ရှင်းပြရတယ်လူလူပိဋကကအလွန်များတယ်တဲ့ဒါတကြုံမျိုးတဲ့ဝင်တဲ့အခါမှာတရားကိုယ်တိုင်ဆင်းပြီးတော့ရှင်းတာဒုံးနဲ့မရိုက်ပါဘူးသူကတော့မြတ်စွာဘုရားရဲ့ဂုံကျေးဇူးတော်တွေကို သူကအလွန်လှတဲ့ကလေးလေးတယောက်လူငယ်လေးတယောက်ဖန်ဆင်းပြီးတော့သူ့တန်လေးကလည်းချိုးသူပြောလိုက်တာမြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုရွတ်ဆိုပြီးတော့ရှင်တော်ဘုရားကြွလာပါပြီလမ်းဖယ်ပေးကြပါပူဇော်ကြပါဆိုသူ့တန်လေးကြားတာနဲ့လူတွေကဖယ်ပေးကြတာရဲရှင်းတော့ဂဲပေါက်ခံရမလားမသိဘူးเนาะအဲ့ဒီမှာမြတ်စွာဘုရားကြွလာတာကို လူတွေကပို့ပြီးတော့သူ့ကိုစိတ်ဝင်စားသွားကြတယ်မြတ်စွာဘုရားကြွလာတော့ဟာဒီကလေးကဘယ်ဟာကလေးတို့ရုပ်ကလေးကလည်းတန်းလိုက်တာအတန်လေးကလည်းကောင်းလိုက်တာနဲ့ဆိုအဲ့ဒါလို့ကြာမင်းကဝင်ပြီးတော့ရှင်းပေးသွားတာသူလမ်းစဉ်တော့မြတ်စွာဘုရားခန္ဓာနာနာတန်ဃာတွေနဲ့တန်ဃာလည်းအဲ့တော့ဟိုယတိယတိတစ်ဖြစ်လဲဥရဝေလကသဘာတို့အမှုရှိတဲ့တန်ဃာတစ်ထောင်ကို နောက်ကပါလာတာအဲ့ဒါငါတထောင်နဲ့ရာဇမျိုးဝင်လာဟာတော်တော်ခံခံနာနာဝင်လာတယ်ကြွလာတယ်ပထမဆုံးအချိန်ဖြစ်တော့အဲ့ဒီအချိန်မှာပုရပဝေတိသူကတံဝါဒပါဏိထိတဟံဒီတကုလာဆိုတဲ့အမျိုးသမီးတွေကသူ့အိမ်မောကနေပြီးတော့ပရင်းပေါက်ကနေပြီးဖះကြွလာတာကိုလမ်းမှာကြွလာတာသူ့အိမ် ကနေလှမ်းပြီးတော့ကြည်တာသူကဟောအိမ်မောကနေကြည်တာဒိဋ္ဌဝဇလန္တံယတတာတေဝမနုဿတက္ကတံလူတွေနတ်တွေကပူဇော်လို့အချမ်းရနေနဲ့အလုံးကို တင့်တယ်တောက်ပစွာအနုပြေဇနာတမ္ပနာလက္ခဏာတွေပြည့်ပြည့်စုံစုံနဲ့လက္ခဏေဟိဝိပုတိတံမြင့်မြတ်တဲ့အသင်္တရာနေနဲ့ပြည့်စုံတဲ့မြတ်စွာဘုရားကို အဲ့ဒီချိန်မှာအိမ်မောကနေပြီးတော့သူဖူးတွေ့လိုက်ရတယ်တဲ့ဒါထူးဆန်းတယ်ဆိုရင်တော့လူတွေကကြည့်ကြတာပဲလေဟိုကချောင်းကြည့်တရားချောင်းကြည့်ပေါ့အဲလေသာပတင်းပေါက်ကသူကကြည့်ရင်ကနေပြီးတော့မြတ်စွာဘုရားကိုတွေးလိုက်တဲ့အခါမှာဥဒကစိတ်တာသူမနာပပိစ္ဆံသမရောစေအဲ့ဒီအချိန်မှာသိပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ ဘိက္ခုနီဝှစ်ချင်တဲ့စိတ်ကအဲ့ဒီအချိန်မှစဖြစ်တာနော်အဲ့ဒီအချိန်မှဘိက္ခုနီခွင့်မပြုသေးဘူးနောက်ထပ်9နှစ်လောက်နေမှမြတ်စွာဘုရားခွင့်ပြုတာအဲပရမဆုံးဆိုတော့မြတ်စွာဘုရားဒုတိယဝါလောက်ပဲထွေဆက်ကြဟောရပထမဝါဒုတိယရာဇဂုမျိုးကိုကြွလာတာအဲ့ဒီနောက်၄နှစ်လောက်မှ၄နှစ်လောက်မှဘိက္ခုနီကခွင့်ပြုမှာဆိုဘုရား၅ဝါလောက်ကျွန်တော်ခွင့်ပြု အဲ့တော့အဲ့ဒီတုန်းကလေးကဘိက္ခုနီဝတ်ချင်တာဖះကိုဖူးလေးရတော့ဘိက္ခုနီဝတ်ချင်တာတဲ့နတ်စီရိနေဝကာလေနအရဟတမပပုနေနောက်တော့တကယ်ဝိုးဖြစ်ပြီးတော့တရားဓမ္မကျင့်ကြံကြိုးကအထုတ်တာယဟန္တာဖြစ်သွားပါတယ်တဲ့ဒါသူကစကြောင်းသူပြန်ပြောတာနော်အဲ့တော့ယဟန္တာဖြစ်တဲ့ဆိုတဲ့အခါထုံးစံအတိုင်းပဲအစွမ်းတကူတွေအကုန်ရတယ် အတိတ်ဘဝတွေသိတယ်ဒိဗ္ဗစက္ခုရတယ်အဲ့တော့ဒိဗ္ဗစက္ခုကတော့ထူးထူးချွန်ချွန်သူရတဲ့ဟာအရာဖြစ်တယ်ပေါ့ဒါကြောင့်မို့မြတ်စွာဘုရားရတောမဟာကာရုဏိကောဣတရေကိထပေတိမံဒိဗ္ဗစက္ခုကာဏဧကတကုလာတိနရုတ်တမောအေးထက်မြက်တဲ့ဒိဗ္ဗစက္ခုအမြင်ရှိတဲ့အဘိညာဉ်ရတဲ့ ဘေကုဏီတွေထဲမှာတော့တကုလာဘေကုဏီမဟာအထူးချွန်ဆုံးပဲလို့ရသော်ဗျာဣဇက်ကိုယာတုကိုပေးခဲ့တယ်ဒါသူ့ရဲ့ဆူတောင်းအဲ့အချိန်မှာပြည့်သွားပြီဆူတောင်းတာကကဘာတသိန်းကတောင်းခဲ့တာအခုဟာအဲ့ဒီကဘာတသိန်းကနေပါရကဘာရောက်တဲ့ခါမှာဒီဆူတောင်းဟာပြည့်သွားပြီလို့ဆိုတယ်ထုံးစံတိုင်းပဲသူ့ရဲ့ကိုယ်ကြီးချင်းနေပြောတယ် ကိလေသာဇာပိတာမရှံကိလေသာတွေအကုန်ရှုပ်မြက်ဖြက်စီရှုပ်မြိုက်ဖြက်စီပြီးပြီဘဝတဗေတမှုဟတဘဝတွေအလုံးပဲဖြက်ပြီးပြီ နောက်ဆုံးမှာကတံဗုဒ္ဓတာသာသနာရသော်ဘုရားရဲ့ဆုံးမတွေအလုံးလိုက်နာရှင်းသုံးပြီးပြီလှုပ်เสียမရှိတော့ဘူးနောက်ဆုံးနေ့မှာသူဟာသူ့ရဲ့နောက်ဆုံးနေ့ရဲ့မြတ်မှာ သူ့ရဲ့ခုံကျေးဇူးတွေကိုထုတ်ဖော်ပြောချခဲ့တာဖြစ်တယ်။အိဋ္ဌံသူတံတကုလဘိက္ခုနီဣမခါထာယောပသိဋ္ဌာတဲ့။ယခုလိုပဲတကုလအမည်ရှိတဲ့ဘိက္ခုနီမဟာတဲ့ဒီခါထာတွေရွတ်ဖတ်ပြီးတော့ဒီခါထာတွေကိုရွတ်ဆိုပြောကြားခဲ့တာဖြစ်တယ်။နောက်ဆုံးနေ့ရက်မှာသူ့ရဲ့ပါရမီဘဝတွေနဲ့ပြုလုပ်ခဲ့တာတွေကိုပရိသတ်တွေသိရှိအောင်ထုတ်ဖော်ပြောဆိုခဲ့တာဖြစ်တယ်။ တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့တကုလထေရီမဤပါရမီဘွားနဲ့နောက်ဆုံးနေ့ရမြအကြောင်းကိုမှတ်သားနိုင်ကြပြီပါရမီဖြည့်ကျင့်ခဲ့ရတဲ့ဘဝတွေကိုအတူယူအားကြပြီထို့တည်းလို့လည်းကုသိုလ်ကောင်းမှုကိုကြိုးစားအားထုတ်ကြမှာဖြစ်တယ်လို့ကိုစီကိုစီကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာ